ကိုရစီရေအဲကိုရစီအဲကိုရစီအမေဘာမြတွေးနေတယ်လဲခေါ်တာတောင်မကြဘူးလားဗျ။အော်ကိုရဆန်ခေါ်လား။ဟုတ်ကဲ့ခေါ်တာတောင်မကြပါဘူးဗျာ။ကျွန်တော်ယူပါရုံမရှိတဲ့ကစိတ်ညစ်လုံးလို့ယူ။အော်စိတ်မညစ်ပါနဲ့ဗျာ။လူဆိုတာဟာပိန္ဒပါတာပင်မျိုးတွေလား။ အလကားနောက်မနေပါနဲ့ဗျာလာသူ့လေဖရာသွားရအောင်အော်ဖရာဖူးခြင်းလို့လားဂေရင်လေးပါလေးမေးရင်ပေါ့ဗျာအော်ဘေးရင်တော့ကျုပ်ဟောပါမယ်ဗျာခင်ဗျာမကုရတံဘေးရင်တိုက်ရခေါ်စမ်းဗျာကျွန်တော်50နဲ့ခုနှစ်ခုဝါ50နဲ့ခုနှစ်ခုဟုတ်ကဲ့50နဲ့ခုနှစ်ခုဆိုတော့ကြောင့်နဝတွင်အတ္တရာဓာတာကုနဝတွင်အကုဆိုတော့ကြောင့်ဘယ်နှစ်သားရှိသွားလဲဘယ်နဲ့ခုပြောရင်နှစ်ပြရပါတယ်။အော်တွက်နေတော့ကြာမှာသုံးလို့ပါဗျာ။တိုင်းဒါဖြင့် ဟိုဟာကိုနှုတ်သားသားလွန်စရာကောင်းလိုက်လေညာကိုဟာကိုတွက်ကြည့်လို့ပြောတာကင်ပါနေသားလဲကျွန်တော်အင်္ဂဟုပါအင်္ဂါပြည့်အင်္ဂါဗုဒ္ဓဟူပြဗုဒ္ဓဟူဒီလိုလောက်ပါဗျာအင်္ဂါနဲ့ဗုဒ္ဓဟူနဲ့ကြားတယ်မွေးတာဗျို့အာကြားတယ်ကမွေးမနော်အတိသားသို့တော်လည်းပဲယောက်ျားရဲ့မိန်းမရဲ့လို့ဆိုရင်တညီတညွတ်တမ်းမနေနိုင်ပါဘူးတစ်ဖက်ဖက်ပါရပါမယ်ဗျာ ဩအင်္ဂါပဲပါတယ်ဗျအဲအင်္ဂါသားဆိုပါတော့ဟုတ်ကဲ့အင်္ဂါသားငါးပါးဆိုတော့ကြောင့်အမေခမရမခေဘူးဗျဟုတ်ကဲ့ခမရမမွေးခင်နှလုံးတစ်ပတ်နဲ့ဖုတ်ဆက်နဲ့တိုက်နေတာကြောက်ကြရပြီနဲ့နက်ခတ်တယ်ကိုဗျဟုတ်ကဲ့အမေပြီးတော့လည်းပဲခမရပုတိဘွားခမရဟုတ်ကဲ့ပုတိဆိုတော့အပုတ်ဘွားဗျဟုတ်ကဲ့အပုတ်ဘွားမှပါကြောင့်ပြီးတော့ခမရမွေးတော့ခမရမေရေမချိုးဘူးဗျ ကိုသူသဘောမကျော်သောဘူးလို့ဆိုရမို့လားသို့တော်လည်းပဲခမည်းဘေဒင်ကောင်းတယ်ခမည်းဇာတာကလည်းပဲကောင်းလာတယ်နိဂျရဏီတော်ဂျရဟိသဇာတိနာထောနာယတယထပရိကောဏီရောဟူ၍နန်ဂျိုနဲ့ခါစီနေအိတ်ရှင်ငါးတိုင်အုပ်အိမ်ကပိအိမ်ရာသသက်ကဝတိရုပ်ကိုရခြင်းကြောင့်ခမရှင်းမရင်တော့ရှင်းအောင်မယ်ဗျာအမေဘယ်တိုင်းပြည်မလို့တေတရုတ်ပြည်မြောက်ပိုင်းမှာဗျာတိုင်ဒါဖြင့်ဒီရပဲကျုပ်တနကုံကျင်းလွတ်လိုက်ပါတော့ဗျာ အခုဇာတာလေးနည်းနည်းနှိပ်နေတယ်ဗျာဘယ်လိုလုပ်ရမလဲဇာတာမြင့်အောင်ခေါင်မိုးထိုးထားဗျာဟာဟာအခုဇာတာခိုင်ခိုင်တဲ့ခိုင်အောင်ဒီလိုလုပ်ဗျာဘယ်လိုလုပ်မလဲရေနံခဏခဏတုတ်ပေးရမယ်ဗျာအိုးသို့တော်လည်းပဲခင်ဗျာဒီရရာကလေးခြေပေးလိုက်ဗျ။အော်ရရာလေးခြေရမယ်။ဘုဒ္ဓရရာဗျ။ဟုတ်တယ်ဗျာ။ ဗုဒ္ဓရေရာကခမရခေါင်းကဆန်ခုနှစ်ပင်ကိုနှုတ်ဟုတ်ကဲ့ဟုတ်ကဲ့ဆန်ခုနှစ်ဆုံးနဲ့အင်္ဂါနာဖရသွားပူဇော်ဟုတ်မလားညာဘက်မျက်လုံးနဲ့သဲပုံစီတီတဲလိုက်ဗျာပါဇက်ကိုတရားခဲဖင်းညောင်ထောက်ဗျာမရွက်ကိုရေတွန်းတူအောင်တော့ဗျာ ဒီရင်လဲမတပ်တောင်ပြောနဲ့ပေရင်ငရဲရောက်မှာပဲအလိုငရဲမရအောင်ဘယ်နဲ့လုံမလဲဗျငရဲမရအောင်ဘိန်းရှူဟဲရင်မျိုးငါးပါးဆိုသားပြီးတော့ငရဲကြည့်တာဗောဗျဘိန်းရှူရင်နတ်ပြည်တောင်ရောက်သေးတယ်ဘယ်လိုကြောင့်ဗျငါသေးသွားရောအဲသေးသွားတော့ငရဲပြည်ရောက်ပြီရောက်ပြီရောငရဲပြည်ရောက်သွားတော့ငရဲမင်းကြီးကမေးတယ်မေးနင်လူပြည်တုန်းကဘာလုပ်တုန်းအင်းပြီးတော့ငါကသကလိန်နဲ့ပြောလိုက်တယ်ဘယ်လိုပြောကျွန်တော်မျိုးရှူရှေးတယ်လို့ပြောလိုက်တယ် ဒီတော့ငဲမင်းကြီးကနားကြလွဲပြီးတော့အလှူပေးတယ်လို့ကြားတာပဲအေးပွာတော့မင်းနတ်ပြည်တက်ပြီးတော့အေးနတ်ပြည်ငါရောက်သွားရောက်သွားတတုမဟာတိဘုံကြတော့ညကြတော့ငါကတယောက်တည်းကြောင်းနဲ့မိခွက်နဲ့ထထပြီးဘိန်းရှူတာပေါ့အေးအေးဘိန်းရှူတော့တရားမင်းကအဝေးကနေမြင်တယ်อืมဘုံဘုံကမိတလဲလဲနဲ့နတ်သားဘာလုပ်ပါလိမ့်မလို့အေးပြီးတော့မတင်ကားတော့ငါဘုံကူလာကူလာကူလာပြီးတော့အတင်နတ်သားအတင်ဘာလုပ်တော့အင်း ပြီးတော့ငါကဖွင့်မပြောချင်တော့ကျွန်တော်ဟိုရင်းကွာလောက်တယ်အင်းဟိုရင်းကွာပြင်းပြမြန်ကြီးမှုတယ်ကျွန်တော်နည်းနည်းပေးကြမှာတရားမင်းကအင်းဒါနဲ့တရားမင်းကဘိန်းထိုးပေးလိုက်အင်းအင်းသုံးရက်လောက်ကဆက်ထိုးပေးလိုက်တော့မင်းတရားမင်းဘိန်းကျွဲရောဟဲ့တရားမင်းဘိန်းကျွဲတော့နောက်တော့မနေနိုင်ဘူးဟဲ့အင်းနောက်တစ်ခါလာပြန်ရောအင်းအပင်နာသားတဲ့ဟိုရင်းကွာရှိသေးရလားအင်းခဏခဏတောင်းမှများတော့ငါကကုန်ပြီလို့ပြောလိုက်အင်းကုန်ပြီလို့ပြောလိုက်တော့မလိမ္မာနဲ့ဗျာရှိအောင်မှာပါပဲဆိုပြီးတော့ တန်ဖုံးတဲ့ရှိမလားနေတန်ဖုံးကိုပုတ်ရှာတာအဲ့ဒါလူကြီးကမိုးချင်းနေဒါနဲ့ဒါနဲ့အပင်နာသားတဲ့ဟိုရင်းဟွာဘယ်ရတော့မေးရောငါကပြောလိုက်တာပေါ့ဒါနဲ့လူကြီးရတယ်ပြောလို့လူကြီးသမင်ဘင်းဝယ်တာအဲ့ဒါတချို့ကတင်ညာကြတယ်မသိကြလို့သို့တော့တရက်ကြက်တယ်ဆိုတာကဘာတော့တရက်ကြက်တယ်ဆိုတာကရည်လို့ဟာ နှစ်ရက်ကြက်တယ်ဆိုတာကရောနှစ်ရက်ကြက်တယ်ဆိုတာကဘိန်းတိုင်ပိတ်ထားလို့အင်းပြောအောင်ဒါနဲ့ပိုက်ဆံကမရှိတော့ခေါင်းကမကိုက်ကြီးပေါင်အင်းပေါင်ပြီးတော့ဘိန်းကနဲ့ဝင်ဘိန်းရှူအင်းစီးစိမ်ကလွန်းနေတာဘူးအင်းနတ်ပြည်မပြန်နိုင်ဘူးအင်းပြီးတော့နတ်သမီးတွေကသူ့စီတာသူ့မာလာသူ့စိတ်တာသူ့နန္တာတွေကအလူတရားမင်းနတ်တပင်အကြီးဝေးကြီးပြီဘာကြောင့်မလာပါလိမ့်လို့အင်းဟဲ့ညီမတို့တို့လူကြီးချင်းပြီးတရားမင်းချင်းခေါ်ကြအောင်သူအင်းပြီးတော့သူတို့ကလူကြီးချင်းပြီးချင်းခေါ်မလို့ နတ်သမီးတွေကဒဇာဗလာတွေဖြန့်ဝတ်တာဒါလူကြီးကရှက်ကြီးလက်ပါအယောင်အဝါတွေကိုဒါနဲ့နတ်သမီးတွေလည်းလူကြီးဆင်းပြီးတရားမင်းလိုက်ရှာတော့အင်းလိုက်ရှာတော့တရားမင်းဘင်းသားနဲ့တွေ့တာဘူးတွေ့ရောတွေ့တော့အပြင်တရားမင်းထထထထအပြင်နတ်တပင်အကြီးဝေးနီးပြီဟေးဟေးအပြင်နတ်သမီးတို့ငါလည်းခေါင်းကမကိုက်ကြီးမနိုင်ဘူးအင်းယောဒီတိုင်းမှရင်ခက်ကြပြီဟေးသူစီတာသူနန္ဒာတို့လာအောင် တို့လည်းပိုက်ဆံမပါဘူးပါတဲ့အဝိစားတွေပေါင်ညာဦးသူရဲ့အင်းဒါနဲ့နတ်သမီးတွေကအဝိစားတွေပေါင်ပိုက်ဆံကနေမရွေးလောက်အင်းဒါနဲ့ကလပ်ပေါ်မှာတက်ပြီးလေးကောင်ရင်ထိုးတော့နတ်သမီးတွေရှုံပြီးတော့ပြန်နိုင်မှုအခုတည်းကလူကြီးနတ်သမီးသားရဲ့လူရှိသေးတာကို Thank you.